Paul P thulam lak buni na lai mai zani la kwa khok pi som nga la sagi na gam uk te le thukham te to ikizop na thuum te in gam uk te thu bang chi san ding chi sol tak pa in tel tak in hong hil hi to pa min to mi hing thu nei na khem pe na mang un alian bel kum pi pa thu hi zong in mang te thu hi zong in sian na abol te angot ding le apha agam ta te apa toy dinga akisol te thu hi zongin namang un tua in pasian de na hi hi apha a gam tat na to mi hai te hai na nadai sak thei ding u hi สวตางนาอ่างเตนหิวหางินอหอยเลวเตเซลนดิงอินนสวตางนาอุจังเกอุนลาปัสยานนเซมเตบังอินกำตาอุนมีเข้มเปอุปะตอยอุนอุเตนาวเตอีดอุน pasian za tang un kumpi pa pa toy un pita masa alian ni anew somle thumpan somle sagi hong uk ding in itunga mi ki koi hi mi te uk na ding thukham te zong om hi tua thukham te om hi keile leitung mi te pen tua sang in sezo ding hi tua thukham te kim khat ahoi hang in kim khat hoi lo hi ahoi lo lam hong tam sem sem hi manin haksat na sung itung lai ding hi a hi zongin pasianin ami te akip ding le ama thu banga anung ta ding in tha pe ding hi pasianin a opi to sinai mol pana again khiat anung changa a khut me to swang tunga agel asang zo thukham to akido ke nak le igam a thukham khem pu izu ding a hi na ke hong kelak hi amau te lung sim sunga ka thu kham te ka gwang ding a alung tang uwa ka gel ding hi amau a ding in pasian ka hi ding a amau te ke ya ding in mi pol khat hi ding hi alung sung uwa pasian thu kham a ki gel te in mi hing thu sang in pasian thu hongmang zoding u hi pasian thu piang na pana thu neu no khat pewa lam apial sangin mi khem peute thu hongmang lo zo pa ding hi thu man to aki thu hil pasian kamal banga anung ta dinga aki makai pasian mi te in alung sung uwa aki gel pasian thu kham pen ma azui aman ding u thu bul pi hi chi in landing u hi pasian thu kham thu nei na le chim na atung nung bel hi hi jaisu khan lai a kum มปีเตหอยโลอินกิโลฮีมุนเคมเปวะกิจอทอบอลนากิเคลบอลนาเลกงตัดนาเตหางอากะนาอมกอยกอยฮีอฮีซงอินฮอนปาอินกิอุกนาปวะผัดดิงหันจำโลฮีมีน้ำกิกอยนาเตโดโลอิน minam gal te zong mo sak tuak lo hi thunei te wai hom na le na sep na te wasu buai se lo hi i et te ding pa pen leitung kumpi te kyang panin kang takin om hi ama in mi te gimna aol mo lo hi lo hi tua te mi hing lal lal in apathama bol phat na to piang zo lo hi tua te bol phat na ding pen mi hing sung pan lung tang thak so na pan piang thei bek hi ทุกคำไว้และกำไว้เตอเคนสัดดิงินเจสูกิดองเทเซลฮีอหิหางินเจสูอินเลยตุงทูเตบวยปีนอนโลฮีฮีเลยตุงอะคาลัมกุมปีกำอพุดดิงินคริสหงดิงฮีดิกตัดนากุมปีกำอพุดดิงาฮีเลยตุงอะอมะหงไปอฮีฮี ama thil na te in ama gam ki uk na a hoi sak le asyang tho sak thu gui pi te hong lak hi yewa gam sunga ki uk na pen thu tang he pi na le ki na a hi lam aman hong lak hi thukante ama kiang pai hi achitak kine in asep ding u athei nuam tak pi bang kek in siapa o nangma in kwa ma mai tang za tak lo in man tak in thu gen in pasian thu te tang tak in hil na hi lam ka thei u hi khaisa tunga sia ka piang ding u hoi hiam hoi lo hiam chi u hi chris in a hi nem nom khong in na dong lo hi siang tak ma in na dong hi room dang ka tang khat a khut sunga toy hi to dang ka tang tunga khaisa lim le min te tuang hi room kum pi khut nuaya a omu a hi ma bangin asang zo thunei pa thu to akile but lo lai teng amao a uk te in anget pe pe apiak ding u a hi na Jesu in gen hi Farisai te in Chris don king na azak u chang in lamdang sa in ama nusia in apai khya u hi amau te simtat na le upmo gel na te aman tai hi gam u kumpi te tunga atawan chiang u le pasian tunga atawan u kichian taka akhen thugui pi amau te alak a hi hi kichiam na kichiam na to kisai in pasian mi kim khat te khial u a hi lam kamu hi satan in tua pen nop tat sa in amau te bol sepa a amau te tung panin topa sum te lak khyat sang hi topa in naki chiam pe ma ke un achi chiang in zuma ki chiam na again a hi lo lam kamu hi note naki ho na u a hi lo te a hi lo a hi te hi chi hi sang un to sang a akan jok le gelo pa kyang pana hong pai a hi hi ma te alian nga aneu som thum le li le som thum le sagi hi in pauna khem pe kok hi kim khat te apau chiang in wang the hi kim khat te anung ta tak pi bang keng in anun tak na uto kichiamua kim khatte lutang anei takpi bangkek in alutang uto kichiamu hi kim khatte in athugen u apan pi ding in wan le le chialu hi kim khatte in athugen u aman keile amaute athat ding in pasian lam enu hi jaisu in anung zui te akham pen hi kichiam na mok mok te tomlo na te hi hi topa in gam thu kham te zong zat in nei a hi lam kamu hi mun siang tho sunga jesu om lai tang in pasian kha in gam uk te le mi te lem chip hi a hi zong in satan in leitung mi atam zo tham ma na uk zo a gam thu kham om hi ke le e te in gimna i thuak ma ma ding hi apomo tak pi a hi ya amau te aman lama te ti pang dinga akisam a hi le amaute to gen in zuaw ki help ma lo a aman a hi lam te ti ding in za tak tak in pasian ta te in pasian alak ule tua in pasian thu palsat na hi lo hi ki jam na ta kip taka te ti pang thei leitunga mi khat pe om le tua mi in christian hi chi kamu hi ama pasian wang tang sunga anung ta hi hi pasian tha na sunga ama khang to hi thu kham to khen sat ding athu pi thu te hongom chiang in Christian za a pasian tunga athum thei kwa ma dang om lo hi pasian zong ama le ama ki cham na in ke zang a hi lam ka phong ding wan tung mi in hong sol hi politic vai lung hi mo na i pol sung le isang te a lai siang tho hil te in politic na sem te pan pi na hi ya lang pan na hi zong in akilang tang in ki hel the na ding thu om lo hi to banga a hi na u to amau te in mi dang te lung sim han so u so ka mi khem pe amau hoi sak bang chiat again ding a amakai swak hi tu lai thu man ka um hi achi mi te laka amau hoi sak politic wai te again gen hong om ding a tua te in por pi sunga ki khen na hong piang sang ding u hi politic wai khem pe ami te in aphum chip ding to pa in de hi hi thu te a pau pau lo ding a hoi pen a hi hi pasian thu sunga siang taka hongkilak gospel thu gui pi a anung zui te kipum khat a a om ding u chris in de hi politic party te lungmuang taka me vote piak thei om lo hi bahang hiam chi le me ipiak kwa hiam chi e te in i thei ke hi politic vai hom na khat pewa lungmuang takin ikihel thei ke ding hi Christian tak tak ahite lengui hiang hiding wa lengui ma bangin aga ga ding uhi amaute in kituak tak in Christian ki pol na sunga gam ta ding uhi amaute in politic om swan te swang lo dinga Chris om swan bek swang ding uhi to ahi le bangchi ding hiam politic wai te to chin om sang un ဟာဆ ्यांग ဒင်းလ ेंग ကလောဇပီတက်ခတ်အုံဟီခရစ်ယာန်တေအင်ထုအုံလောတေလကနာအဆက်လိုက်တငွန်းလေတုံမီတေဘငါအမောက်တေအုံဒင်းဥဟီလောဟီအမောက်တေအင်အဟွန်းတေဥ politic thu gen na politic na sep na khonga azat ding u hilo hi to banga a hi na u to amau te in ke el na le ki thu to lo na a bol dinga galpa hun pha apya u a hi hi pasian ta te politic pana atuam om ding u a hi hi politic ki dem na a ki hel el ke un leitung panin tuam om un kitot na le buaina apyang sak thei ding thu te porpi sung le sang sunga tumpi ke un ki el na in gu khapi hi a ang sung khwal mi te in pumpi sunga athun u gu a hi hi tuak pe pau na lau huai pasian thu kham to kile bullo a a hi thailai teng na khem pewa kumpi thu kham to ki tuak a agam tat ding u mi te hil un isangam kim khat te in gam uk na le thu kham do na akilang sak thu tampi tangel in gen kya u hi to banga eile e kitel khel the na ding muna i om pen khel na a hi hi gam uk te na sep na mo zon den ke pen a hoi hi lo hi mi mal khat pe ki por na khat pe do ding e na sep hi lo hi gam ukte adoden ke a hongki mu lo na dingin ikidop ma ma ding ki sam hi in a sep pen galdo na tak pi hi ma hi a hi zong in igalwan te pen topa in a chi hi chi a hi hi ein a sep pen pasian nilian pi ni chang adinga mi te kigin khol sakna a hi hi upna ikibat pi lo te to kidona le ki mu da na apyang sak thei ding muna eite ikhel lo ding ki sam hi isangam te in kidom lo a apaw khiat agel khiat u mo zon na kamal te le eite hongmo sakna ding in igalte in hongzat hun u hongom ding hi apaw khete bek mo sakna in hongki jang lo dinga advantage pol pe bup hongki ngo ding hi hongmo sakte in twani tua kha in namakai te un hi kumpi thu kham te to ki zui a ki ukna hi bang hua bang in do u hi hong chi ding u hi igal te in hongmo sak the ni ding thu bang za ta ki gel khia chi amu chiang in mi tampi in lamdang se ding u hi a kampau na te u amau chi no banga ki khelo zo a hi lam azak ki u chiang in mi tampi in lamdang se ding u hi mi te kha te setel na ding hun hak sapi hong เกลเคียจิอามูจางอินมีตัมปีอินลำดังสดิงอุฮีอากำเป้านาเตอุอามาวจินบบังอากิเคโลโซอหิลำอาจากกิกอุจางอินมีตัมปีอินลำดังสดิงอุฮีมีเตคาเตสิเตลนดิงหุนฮักสปีหงตุนมาอินลุงคำนาหุนหงตุนโลนดิงอินมีเข้มเปอากำเป้าอุกิดอมตาอุเฮนเอมากิลัดแคนนาบังโตเลยตุงมีเตอินทูหงเคนดิงอหิลำอีพองดิงฮีคริสลิมอลักดิงอาอาหารเจียมมีเตอินเจียละตองอกิเฮลเทมทุมอลาเคียดโลนดิงุนกิดอมตาอุเฮนกิลานาไมกวลตักตักอิตุนมาอิน tunglam panin eite tunga kha siang tho hongki bua hi lam mu chan ni to bang hunong tun chang in eite in thu puwa ki chian igen ding hi kim khat te in again ngei sa u mo sangna adim thu te hi lo ding hi hongdo te in hot khian na anga ding u thum khem pe in dei sangna tak pi nei ding u hi thu nei te le gam uk te mo sangna pen pasian khut sunga koilal un lungnem na le it na to jaisu sunga a om thuman thu takte achi takgal wilte bangin hu chiat ni Sunday thu kham te wan tung ta ki pol ka hi u chi a tu no ja la tong nei a a ki gen biak na lam thu nei te in gol pi lung sim nei a amau te satan uk sa le han thar sa a hi lam u agam ta na u to hong lak ding u hi pasian mi te in nisagi ni siang tho sak u a hi manin bol siat na thwak hun u hong tung ding hi sabat akilai na pen satan na sep hi hi to banga asep khiat na to ama in pasian vai hom na te akipel ding sa hi leitunga mi hing thukham sang in pasian thukham te athu pi lo zo aso asang na ding in ama han jam hi hun te le thukham te lai som a pasian mi te abol seden mo na mi pa in nisgi laka nimasani tan na ding aphamo sak thukhap te bol sang ding hi a hi zong in pasian mi te ama lama kip tang in pang ding hi topa in amau te tang in na sem ding a pasian pasiante pasian ama ahi na lang ding hi nisagi laka nimasani tan na ding thukham pen christian lampial khat i na sep ahi hi sunday pen langpang pa ta hi hi pasian tol ngak ni tang in christian wanwai in pa toy hi bang bang hi tale pasian mi te in twani pi bol ding hello hi amau te in twani api bol lo ding lal u hi a hang taka alang pan ding u pen pasian de na hi twan lo a hi lam a thei ding u ka de hi twa bang in hi le u kel na na se ding a thuman ke tang ko thei lo ding hi sunday ni in thukham lang pan na kelang ke sak ke un mun khat pawa ki hi ka hen la no te hongki khel ball le mundanga zong tua bang ma in hongki ball ding hi sunday zum khak ni le byang na ni dang te zong ni pen chris thu again ding na sep khat pe sep na ding in izang the ding hi lungnem na le kinyam khyat na to isiam top in isem ding hi sunday ni pen pasian na sep na ni in zang le hang seven day adventist te akhel bol nuam migilo te khut lum to ikipel ding hi sunday ni pen mi te ina ho a lai siang tho ki kup phi na hunin jang le hang sunday to kham abol na u to in sep na hong nong kai sak thei tuan lo a hi lam u hong thei ding hui sunday ni pen na sep atuam tuam sep na ni in ki jang thei hi tua in to pa a ding na tam pi sem zo ding hi tua ni in mi pi khom a thugen na te ki bol thei hi indkrat, kan indkrat der na kisem te hi laigel siam te in laigel nani in kizang te hi a hi te na mun kem pe wa sunday ni in biang na ki khop na hun jang ta un a lo bhoi te te ding in bol un khan lo na la pi tak tak te sa un hon pa hong it na le twa it na sunga khamwan na thu nak pin gen un kidek kidam na le biang na nun tak na thu tak tak te gen un to banga na sep ule na sep dan zong tampi na thei be ding wa kha tampi te na pha zo ding u hi isang te a sia te in sunday ni pen pasian thupa puak khyat na hunin zang u hen to bangin zang le u gal pa som na te zo the ding u a hi lam ke hong ki li sia te in sang nau pang te ton pi hen la thu man a thei nai lo te a ding in ki khop na bol pi u hen to bang in hi le u lampi dang to sang in na sep na tam pi zo thei zo ding u hi mi te kyang a thu man thu tak a hi bang in ki gen ding hi a hi zong in chris lung sim to gen kul hi ngia han laka om tu te to ki bang hi hang chris hong thil na te ama khwal na to mang nuam lo a lungdoi na le lungsim kiuk na anei lo te in topa ading na sep the na hun pa tampi tan ding hui ama thukam apal sat te tai a han gop ding na sep topa in ami te pelo hi bang bang hi tale pol dang te ido ding hi lo hi mi tampi te lungsim sunga om ina sep na le lai siang tho sabat lang pan na i hep khiat zo na ding in hi thei za in i sem ding hi